ဣဂယနာသတိခယတဓာတိမေဃပါဇာနာတိတနုကံပိဣတိနာမေဂိနာတရိံကုပုပ္ပိတရိပ္ပတိဇီဝတရံတိဩဃာ သာတိကယန္တဓာတိသာတိကုံဆုံးခြင်းနိဗ္ဗာန်ကိုသာမြင်တော်မူတတ်သောအလေးရှိတော်မူပါပြီသောဣတာနုကံပိလုံးစုံများစွာဝိနည်းအားတို့ကိုလောကုနလောကီနလီတုပွားကျူးများစီခြင်းကတဏှာဆောင်ကြောက်တော်မူတတ်သောအလေးရှိတော်မူပါပြီသော ဘဂဝါဘုံတော်ကျောင်းပါသခင်ဘုရားရှင်သည်ဧကာယနာမေဃသတိပဒါနာဧကာယနာမတိဟုသောမေကေจิตပါကိုခြင်းတရားကိုပါဇာနာတိတတိပညာဖြင့်မုတ်ကြပိုင်ပိုင်သိသွန်တော်မူနိုင်ပါ၏။ဘုဗေจิตจิตကာလအတိတ်တိတ်ကဘာက ဥရိမကဗုဒ္ဓပွင့်တော်မူကြကုန်သောဘုရားရှင်တို့သည်ဥရိမကဗုဒ္ဓပွင့်တော်မူကြကုန်သောဗုဒ္ဓသစ္စာလေးရတရားများကိုဆက်ဆသိမြင်ဘုရားရှင်တို့သည်ဣတိနာမေဂေယဝသဣတတိပဒနာဧကနာမတိဟုသောသင်္ဘောလေးပေါင်းကြီးဖြင့်သာလျေ ဩကံဩဃလေးပြသံသရာဒီဟုသောသမုဒ္ဒရာကြီးကိုတရိန်သူသောလောကတာပေတေတအောင်ကုသတော်မူရလေကုန်ပြီအနာဂတိနောက်ခါကာလကကနောက်ခါသမယကကာလ၌ဗုဒ္ဓပွင့်တော်မူကြကုန်သောဗုဒ္ဓသစ္စာလေးရတရားတို့ ဗုဒ္ဓသစ္စာလေးရတရားမြတ်ကိုစัตတသိဉ္ဇဘုရားရှင်တို့သည်ဣတိနာမေဂေဝါစာဣတိပဒနာဧကနာမေတိဟုသောသင်္ဘောလေးပေါင်းကြီးပြင်းသာလျက်ဩကံဩဃလေးပြသံတရားကြီးဟုသောသမုဒ္ဒရာကြီးကိုတရေသံတိ တောင်းလောကတာပတ္တေတံကုကတော်မူကြကုန်လတဣဒကပိဣဗတ္တကဗတ္တကကဘာမြတ်၌ဘုဒ္ဓသစ္စာလေးရတရားမြတ်ကိုဆက်ဆံသိမြင်ဘုရားရှင်တို့သည်ဣတိနာမေကေဝဇာယတတိပဒနာဧကနာမေတိဟုသောသင်္ဘောလေးပေါင်းကြီးဖြစ်သာလျေ ဩကံဩဃလေးပြသံသရာတိဟုသောသမုဒ္ဒရာကြီးကိုတရာတိသုံးလောကတာပတ္တထအောင်ကုကတောမူကြလေကုန်သတိသတိပဋ္ဌာနဧကယနာမေ သွားရမယ်ခရီးနိဗ္ဗာန်သို့သွားရမယ်ခရီးသည်တတိပဋ္ဌာနာဧကာယနာမေခရီးနိဗ္ဗာန်ရောက်ကြောင်းအမှန်တတိပဋ္ဌာန်တဲ့နိဗ္ဗာန်ရောက်ကြောင်းအမှန်ဒီတတိပဋ္ဌာန်တရားတဲ့တတိတတိဆိုတာ သတိသတိဆိုရာအမှတ်ကိုခေါ်သည်ပဋ္ဌာနာပဋ္ဌာနာဆိုရာမှတ်စရာအာယုံကိုခေါ်သည်သတိတပုသတိဣတိယအာယုယုတ်ဆိုတာလဲအာယုတစ်မျိုးဝေနာဆိုတာလဲအာယုတစ်မျိုးစိတ်ဆိုတာလဲအာယုတစ်မျိုးဓမ္မဆိုတာလဲအာယုတစ်မျိုး အဲ့ဒီအာယုန်၄ပါးပဋ္ဌာနအဲ့ဒီအာယုန်၄ပါးမှာတဘာဘာဖြစ်လာရင်ဖြစ်လာတဲ့အာယုန်ကိုလိုက်လိုက်မှနေတာတတိအမှတ်ခံရတာပဋ္ဌာနမှနေတာတတိတတိနဲ့မှတ်ခံရတဲ့အာယုန်နဲ့ပေါင်းရင်တတိပဋ္ဌာနခေါ်အဲ့ဒီတတိတရားနဲ့သွားမှ ကိလေသာတရားတွေသင်ကျဲတဲ့သောကပရိဒေဝလည်းလွန်မြောက်တဲ့ဒုက္ခဒေါမနသာလည်းကျွညင်ငယ်ရိယာမေကုလည်းရသည်နိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်သည်ဒီတတိနဲ့ပင်လေဝိလိုရှိရှိပွင့်တော်မူကြကုန်သောမြတ်စွာဘုရားလိုလည်းပဲဒီတတိတရားကိုလက်ကြိုက်သားပြီးဝါညာအတုသွားကြသဖြင့် ကိလေသာခန္ဓာမှလွန်မြောက်တဲ့နိဗ္ဗာန်ကိုလည်းရောက်တော်မူကြကုန်ပြီရောက်တော်မူကြကုန်လေနောက်ပွင့်တော်မူလည်းတန်တော်မြတ်စွာဘုရားလေးလည်းပဲဘုရားရှင်တို့လည်းပဲဤတတိရှိသွားတော့အသိတရားจิตသာလျင်ရုပ်ကိုနာဘောမှာချူမပွားများအထုတ်သွားကြသဖြင့် ကိလေသာခန္ဓာမှာလွန်မြောက်တဲ့နိဗ္ဗာန်ကိုကိလေသာဆိုတာဩကအာယုငါဘတမေတလောကလည်းဩကတဘောဘဝရီဟုတမေတလောကလည်းဩကတဘောယုတ်တရားနံတရားဆိုတဲ့သတိပဋ္ဌာန်၄ပါးနာယုတ်တရားကို မသိမမြင်တဲ့မောဟဆိုတာလဲဩဃတပါ ယုတ်တရားနံတရားကိုမသိမမြင်မထင်ကြတဲ့အတွက်ကြောင့်ယူမကြသည်ဆွဲလန်းကြသည်အဲဒီယူမဆွဲလန်းမှုဆိုတာလဲဩဃတပါဩဃ၄ပါးဩဃဆိုတာကိလေသာကိုခေါ်သည်လောဘလဲအာယု၅ပါးတတ်မဲ့တဲ့လောဘလဲဩဃ လောဘဩကလောဘနဲ့ထဲရောက်ပြီဆိုရင်ဩကထဲရောက်နေလောဘစိတ်ဖြစ်နေပြီဆိုရင်ဩကရောက်နေပြီဘဝဒီဟုတမ်းမဲ့တဲ့ကိုယ်ဘဝတမ်းမဲ့နေတာလဲဩကပဲသူများဘဝနတ်ဘဝပြမဘဝသတိဘဝတွေသွားသွားပြီးတော့အာယခင်မဲ့တတ်မဲ့လူကျင်နေတာလဲဩကတပါ စိတ်မှညှိလာတယ်ကတ်လာတယ်ဩကအဲဒီစိတ်ဒီကိလေသာစိတ်ဩကတဲ့ရောက်နေတဲ့စိတ်ကိုသည်ကိလေသာဩကတဲ့မှာနင်းမွန်းနေတဲ့စိတ်နင်းမြုပ်နေတဲ့စိတ်ဝေသလုံးမှာမြုပ်နေတဲ့စိတ်လောဘဝေသလုံးမှာမြုပ်နေတဲ့စိတ်အာယုငါးပါးဝတ္တမဲ့နေတာလည်းစိတ်လည်းပဲလောဘစိတ်ခေါ် လောဘကတမ်းတဲ့စိတ်ကစိတ်ပဲလောဘစေအဲ့ဒီစိတ်ကလောဘဩဃတဲ့ရောက်နေပြီဘဝဤဟုသွားတတ်မင်းကြီးတဲ့စိတ်လည်းပဲဘဝကဘဝကဘဝတတ်မင်းကြီးတဲ့လောဘကဩဃအဲ့ဒီစိတ်ကလောဘစိတ်ဖြစ်နေလို့လောဘရီဟုသောဩဃတဲ့မှာဒီစိတ်ဒီနင်းမြုံနေသည်

ရုပ်တရားနာတရားကိုမမြင်ကြတဲ့အတွက်ကြောင့်အမှန်မမြင်အမှားကိုထင်ကြည့်ကြတဲ့အတွက်ကြောင့်ငါသူတစ်ပါးယောက်ျားမိန်းမကိုယူမှားနေတဲ့စိတ်လည်းပဲအယူမှားကတခုစိတ်ကတခုနှစ်ခုအယူမှားကဒိဋ္ဌိစိတ်ကစိတ်စိတ်ဆိုတာကစိတ်ပဲယူမှားဆိုတာကစေစိတ်ပဲ ဒိဋ္ဌိနဲ့ခြင်းနဲ့စိတ်ဟာဒိဋ္ဌိစိတ်ပေါ်တယ်။ဒါကြောင့်ဒိဋ္ဌောကဒိဋ္ဌိဤဟူသောဩဃတဲမှာဒီစိတ်သည်နိမောနေသည်နေမြောက်နေတဲ့တွေ့ကြောင့်ဒိဋ္ဌောကဒိဋ္ဌိဩဃတဲရောက်နေတဲ့စေ။ဒါကြောင့်စိတ်ဟာကိလေသာဩဃတဲမှာနေမြောက်နေသည်မထွမြောက်နိုင်ဘူးတဲ့ မတွဲမြောက်နိုင်တဲ့အတွက်ကြောင့်ဒုက္ခတွေထောင်တလဲလဲတွေ့ကြုံတွေ့ကြုံပြီးတော့ဆင်းရဲနဲ့သာလဲကြုံနေကြရသည်ဒါကြောင့်ဩဃာမှာလွန်မြောက်သွားကြတဲ့နောက်ပွင့်တော်မူလက်တသောဘုရားရှင်တို့လည်းပဲသတိပဒနာမေတ္တိဟုသောအကျင့်တရားဖြင့်သာလျှင်ဩဃာလေးပြသံတရားကြီးဟုသောသမုဒ္ဒရာမှာ လွန်မြောက်တော်မူကြကုန်လတဤဘတ္တကကဗ္ဗမြတ်၌ဤကဗ္ဗကဘတ္တကဗ္ဗကိုဤဘတ္တကကဗ္ဗမြတ်၌ပွင့်တော်မူကြကုန်သောဘုရားရှင်သူလည်းပဲကဗ္ဗုတ္တဘောနာဟုကတ္တပဘုရားလေးစုသူလည်းပဲဣတတိပဒနာဧကာယနာမတိဟုသောသင်္ဘောလေးပေါင်းရှိဖြင့်သာလျှင်အကျင့်တရားဖြင့်သာလျှင် ကိလေသာတွေဟူသောဩဃာမလွန်မြောက်ပြီးတော့ဒုက္ခမှာလွန်မြောက်တဲ့နိဗ္ဗာန်ကိုလည်းပဲရောက်တော်မူကြကုန်တယ်ရောက်တော်မူကြတယ်အဲဒီလို ရောက်သွားကြတာဘယ်တရားကိုလည်းကြိုက်စားပြီးရောက်သွားကြသလဲလို့ဆိုရဲ့တတိတရားတတိတရားတဲ့ တတိတရားသည်ဘယ်လျက်တပြောင်းဒီသော တရားခေါ်သည်ဧကယနာမလည်းခေါ်သည်ဧကယနာမေဆိုတာတကြောင်တည်သော ခရီးခေါ်သည်တကြောင်တည်သောခရီးသည်ပါလေတတိကိုခေါ်သည်ဘယ်ပေါ်မှာသွားကြရမှာလဲ ရုပ်ပေါ်မှာလည်းရှိမှသွားများပွားများသွားကြမှာလည်းသွားရမှာလည်းတတိနဲ့ပဲသွားရပြီးဝေဒနာဖြစ်လာရဲ့ဝေဒနာပေါ်မှာရှိမှသွားတာလည်းတတိနဲ့ပဲသွားရသည်စိတ်ရဲ့စိတ်ရဲ့တည်မှုမတည်မှုပြန့်မှုမပြန့်မှုဖြစ်ပုံပေါ်မှာလည်းရှိမှသွားရမှာတတိနဲ့ပဲလျင်ဒီစိတ်ပေါ်မှာပြန့်ရင်ပြန့်တည်ရတည်တယ် မတည်ရင်မတည်ပြန်ရင်ပြန်တယ်တည်ရင်တည်တယ်အဲ့ဒီလိုချုပ်မှတ်ပြီးသွားမှသာလျင်ကိလေသာတွေဟူသောဩဃာမလွန်မြောက်ပြီးတော့နိဗ္ဗာန်ဟူသောကျမ်းစာကိုရောက်နိုင်သည်ဓမ္မဆိုတဲ့ရုပ်ပေါ်နံပေါ်မှာလည်းပဲတတိယဟူသောတရားဖြင့်သာလျင်ချုပ်မှတ်ပွားများသွားကြမှသာလျင်ကိလေသာဟူသောဩဃာ ဩဃစုရဝေကရမလည်းပဲထွမြောက်ပြီးတော့လွန်မြောက်ပြီးတော့နိဗ္ဗာန်ယူသောချမ်းသာဒုက္ခကိုယောက်ျားသည်မေတဲ့ရှိဖရာတို့ရှိဖရာရှင်တို့ရဲ့တပည့်များသာဝကများလိုက်နာကျင့်သုံးသွားသလိုယခုရှိရတဲ့အလုံးသောပရိသတ်တရားဓမ္မအကောင်းလည်းပဲဒီတတိတရားဒီဟုသော လမ်းစဉ်ဖြင့်သာလျင်จิตကြကြုကုအာထုပ်ပွားများသွားရပြီဆိုရင်ကိလေသာလည်းစင်ကြယ်သွားမယ်ကိလေသာစင်ကြယ်ရင်သောကပရိဒီဝလည်းအလိုလိုငြိမ့်သွားမယ်ကိလေသာစင်ကြယ်ရင်သောကလည်းမဖြစ်ဘူးပရိဒီဝလည်းမဖြစ်ဘူးကိလေသာစင်ကြယ်ရင်ဒုက္ခဒေါမနသာလည်းချုပ်ငြိမ့်တော့မှာပဲ။ ကိလေသာစင်ကြယ်ကြောင့်ဒုက္ခဒေါမနပါကျုံငြိမ့်ပြီဆိုရင်အရိယာမဉ္ဇဏ်ဆိုတာမပေါ်ပါနဲ့ဆိုလို့မရဘူးပေါ်ရတော့မှာပဲမဉ္ဇဏ်ပေါ်လာပြီဆိုရင်နိဗ္ဗာန်ကိုမတွေ့နဲ့ဆိုလို့မရဘူးတွေ့ကူတွေ့ရတော့မှာပဲကိလေသာစင်ကြယ်ကိလေသာကြီးဟုသောတရားဤစင်ကြယ်အောင်အထုပ်သွားကြတဲ့အတွက်ကြောင့် ကိလေသာစင်ကြဲတဲ့အသိဉာဏ်ဒီကိုရတယ်။ရတဲ့အတွက်ကြောင့်လွန်မြောက်သွားရသည်။အဲဒီလိုလွန်မြောက်သွားကြအောင်အလုံးတော့ဒကာဒကမအပေါင်းတို့လည်းပဲသတိပဋ္ဌာနာဧကာယနာမစ္စည်းဝိသုခရီးကိုလိုက်ကြဖို့ဝါညာကြဖို့အထုတ်ကြဖို့တာဝန်ဒီတို့တာဝန်ပဲ တို့လိုက်ရမယ်တို့ကျင့်ရမယ်တို့ပွားရမယ်တို့မှတ်ရမယ်အဲဒီလိုမှတ်သွားကြမှသာလေအေးကြီးအေးတဲ့ချမ်းသာဆုံးဖြစ်တဲ့နိဗ္ဗာန်ကိုရောက်ကြမယ်ဒါဖြင့်ပွားကြမယ်လိုက်ကြမယ်ရှုမှတ်ကြမယ်ရှင်းသူတော်ကောင်းကိုရှုမှတ်တယ်လို့တို့လည်းမဇ္ဈိမပฏิပဒါဆိုတဲ့လမ်းမှန်တိုင်း မမလိုက်ရခြင်းကြမှာသာလေရောက်နိုင်တယ်မမမလိုက်မရောက်နိုင်မမဆိုတာလွန်တာမဟုတ်ဘူးမမဆိုတာရော့တာမဟုတ်ဘူးမမဆိုတာမမမမမဖြစ်ရတဲ့အတွက်ကြောင့်ဘဝတိုင်းဘဝတိုင်းမှာဒုက္ခတွေများခဲ့ပြီဒီခုဘဝမှာလည်းဒုက္ခဆိုတာတစ်ခုမှမရှိဘူးဒုက္ခကြီးပဲ ပရိသန္တိနိနိယကေတာလဲဒုက္ခပဲဥရပြန်တာလဲဒုက္ခပဲပရိသန္တိတိကေရတဲ့ဒုက္ခနဲ့တိုးရတာပဲကိုလည်းမရင်ပရိသန္တိနေရတဲ့ဒုက္ခနဲ့တွေ့ခဲ့ကြုံခဲ့ရင်ဆိုင်ခဲ့ရတာပဲကိုလည်းဥမဲယူရင်းတဲ့ဒုက္ခပြရနဲ့ကြုံနေရပြန်တော့ပဲကူလေ နာခြင်းဒုက္ခနဲ့ရင်ဆိုင်တွေ့နေရပြန်တော့ဘယ်ကူလဲသိခြင်းဒုက္ခနဲ့တွေ့ရမှာကဘယ်ကူလဲဒီကူတဲ့သိရဲ့ဒုက္ခနဲ့တွေ့ရအောင်မယ်သိတဲ့ဒုက္ခနဲ့အမှန်တွေ့ရအောင်မယ်သိရမှာမှန်တဲ့နေရမှာမမှန်ဘူးသိရမှာ ယခုလိုသင်္ကြန်ကြနေမှာသင်္ကြန်ဆိုတာသင်္ကန်တဆိုတဲ့ပါဠိကလာတာပဲသင်္ကန်တဆိုတာပြောင်းလဲပြောင်းလဲနေတာကိုခေါ်သည်ပါဠိပြောင်းလဲတယ်လေပါဠိပြောင်းလဲတယ်လေနေအောင်ဒီသင်ပြောက်ပြီးတော့နှစ်သက်တည်ရောက်တာလဲပြောင်းလဲတာပဲ နှစ်သေးရောက်ပြီးတော့နှစ်အောင်ပြီးကုံဆုံးသွားတာလဲပြောင်းလဲတာပဲရွယ်ဟောင်းတွေကျွေပြီးတော့ရွတ်တတိပေါ်ထွက်ပေါ်ထွက်လာတာလဲပြောင်းတာတမျိုးပဲတဘဝတဘဝသေးသေးသွားကြတာသေပြီးတော့နောက်တဘဝမှအသေးအသေးဖြစ်တာလဲပြောင်းတယ်လို့မပြောနိုင်ဘူးလားတနေ့နဲ့တနေ့ တဏှာကြီးနဲ့တဏှာကြီးတစ်စက္ကန့်နဲ့တစ်စက္ကန့်တစ်မိနစ်နဲ့တစ်မိနစ်မတူးမတူးဖြစ်နေတာကပြောင်းတယ်လို့မပြောနိုင်ဘူးလားအဲ့ဒီတစ်စက္ကန့်နဲ့တစ်စက္ကန့်တစ်မိနစ်တဲ့တစ်မိနစ်တဏှာကြီးတဲ့တဏှာကြီးတစ်နေ့တဲ့တစ်နေ့တစ်ရက်တဲ့တစ်ရက်တစ်လတဲ့တစ်လတစ်နှစ်တဲ့တစ်နှစ် ပြောင်းပြောင်းလာခဲ့တာလည်းပဲသင်္ကန္တသင်္ကြံကိုသည်ပြောင်းလဲတာလို့ခေါ်တယ်မိမိတို့ကိုယ်ထဲမှာဖြစ်နေတဲ့စိတ်ကလည်းတစ်စိတ်နဲ့တစ်စိတ်တူသလားမတူဘူးတာယုံဒီတာယုံတစ်စိတ်နဲ့တစ်စိတ်တစ်ခုပြီးတစ်ခုတာယုံပေါ်လိုက်ပြီးလိုက်နာအာယုံပေါ်လိုက်ပြီးလိုက်နာအာယုံပေါ်လိုက်ပြီးလိုက် အဲဒီလိုစိတ်စဉ်တွေပြောင်းနေတာရုပ်အစဉ်တွေပြောင်းနေတာလည်းပဲဒါလည်းသိညာကြတယ်လို့မပြောနိုင်ဘူးလားသူထဲမှာသိညာကြနေသည်ပြောင်းလဲနေသည်အဟောင်းအဟောင်းပြောင်းပြီးအသေးသေးတွေပေါ်ပေါက်ပေါ်ပေါက်ဖြစ်နေတာလည်းပဲပြောင်းနေတာပဲဥကာယတဲ့ မပြတ်စဲအောင်ပြောင်းလဲသမျှသဘာဝမုတ်ချသင်္ကြမီဒီကုထဲမှာယုတ်သဘာဝနံသဘာဝမပြတ်စဲအောင်မပြတ်မလတ်ရောင်းလဲနေတာကိုလည်းပဲသင်ကြံလို့မခေါ်နိုင်ဘူးလားဒါလည်းပြောင်းတာပဲတဲ့လိုက်ဆိုကြသာဥကာယထဲဥကာယ မပြတ်စေအောင်မပြတ်စေအောင်ရောင်းလွယ်သမျှရောင်းလွယ်သမျှအနိစ္စအနိစ္စမုတ်ချသင်္ကြံမီမုတ်ချသင်္ကြံမီဥကာယထေဥကာယထေမပြတ်စေအောင်မပြတ်စေအောင်ရောင်းလွယ်သမျှရောင်းလွယ်သမျှအနိစ္စအနိစ္စမုတ်ချသင်္ကြံမီမုတ်ချသင်္ကြံ သင်္ကြန်ဆိုတာသင်္ကန္တသင်္ကန္တဆိုတာမပြတ်မလတ်ကြောင်းပဲနေတာကုသင်္ကန္တသင်္ကြန်ခေါ်သည်သင်္ကြန်သင်္ကြန်ဆိုတာပြောင်းလဲတာကိုမပြောနိုင်ဘူးလားပြောင်းလဲနေတယ်နှစ်တွေပြောင်းလဲနေတယ် သစ်ပင်တွေပြောင်းလဲနေတယ်လူတွေပြောင်းလဲနေတယ်စိတ်တွေပြောင်းလဲနေတယ်အာယုန်တွေပြောင်းလဲနေတာကိုပဲလေသင်္ကန်တခေါ်သည်ဝါသင်္ကြံခေါ်သည်လိုက်စို့ဘုကာယထေဘုကာယထေမပြတ်သေးအောင်ပြောင်းလဲသမျှအနိစ္စ တ်ကြသင်္ကြံမီဒါသင်္ကန္တခေါ်တယ်ပြောင်းလဲနေတာယုတ်တိပြောင်းလဲနေတာနာမ်တိပြောင်းလဲနေတာသမသဘာဝရရောက်ပြောင်းလဲနေတာဘုတုနိယမအပြင်ပြောင်းလဲနေတာကာမနိယမအပြင်ပြောင်းလဲနေတာစိတ်တဏိယမအပြင်စိတ်စဉ်တွေပြောင်းလဲနေတာ နေရာမှာတရားတွေဥသဘာဝလျောက်ဥတုဥတုမှုစိတ်ပူမှုနေရာမှာအတိုက်ဓမ္မသဘာဝအတိုက်ဥတုသဘာဝအတိုက်ပြောင်းလဲပြောင်းလဲနေတာမမြဲမမြဲနေတာအရာသင်္ညာကောတိသင်္ကန္တာကောတိသင်္ညာလိုလေကောတိအဲဒီကြောင်းလွဲနေတာရှင်းလို့ကြောင်းလွဲတာပေါ့မပြည့်ရကြောင်းလွဲပါမလား ပြည့်လို့ပြောင်းလဲသည်မပြည့်ရင်မပြောင်းလဲဘူးအဲ့ဒီပြောင်းလဲပြောင်းလဲနေတာကိုသင်ကြံပေါ်တယ်အဲ့ဒီလိုပြောင်းလဲတဲ့နေရာမှာစိတ်ကောင်းတဲ့နေရာမလို့မဟောပြီဘူးလားပြောင်းလဲရင်စိတ်ကောင်းလေးနဲ့နေတဲ့စိတ်ကောင်းတဲ့နေတယ်ဆိုတာဝိပဿနာမပါပဲစိတ်ကောင်းတဲ့နေလို့ရပါမလား ဝိပဿနာဉာဏ်ရသူမသာလေစိတ်ကောင်းဖြစ်နေသူကိုဤဝိပဿနာဉာဏ်မရသေးသူမှာစိတ်ကောင်းဖြစ်နေတယ်လို့ပြောလို့ရပါမလားဝိပဿနာဉာဏ်မပါရဲ့ပုဂ္ဂိုလ်သတ္တဝါထင်တဲ့ပုဂ္ဂိုလ်သတ္တဝါထင်နေရဲ့သူပုဂ္ဂိုလ်ဘုမအရှိအမုန်းကြီးဖြစ်ရအောင်ပါဝိပဿနာဉာဏ်ဆိုတာယုတ်တရားနံတရားကိုမြင်တဲ့ဉာဏ်ကိုခေါ်သည်စိတ်ကိုလည်းမြင်သည် ဝေဒနာနံကိုလည်းမြင်သည်စိတ်တဏံကိုလည်းမြင်သည်စိတ်စီသိကြရောက်တဲ့အာယုံယုတ်ကိုလည်းမြင်သည်အာယုန်နဲ့စိတ်တို့ရဲ့မပြတ်ဖြစ်နေတာကိုမြင်ရမယ်မြင်သည်ဒီစိတ်နဲ့အာယုန်အာယုန်နဲ့စိတ်ဟာဒီကိုယ်မှာပဲမပြတ်ဖြစ်မနေဘူးလားဖြစ်နေပါရဲ့ခင်ဗျာဒီကိုယ်မှာပဲဆိုတော့ဒီကိုယ်ပါတိသလား ဒီကုမာပဲဆိုရာဒီကုမာဖြစ်နေတာကိုခေါ်သည်ဒီကုမာဖြစ်နေတာဘာတွေဖြစ်နေလဲအာယုံနဲ့စိတ်စိတ်နဲ့အာယုံဒီမပြတ်ဖြစ်နေတယ်ဘယ်အခိုက်မှမပြတ်ဖြစ်နေသလဲလို့မေးလာရင်ဖြစ်တဲ့နေရာသိဖို့အရေးမကြီးဘူးမြင်တဲ့ခိုက်မှဘယ်မှာဖြစ်မဲ့မျက်စိယတိသင်္ဃာယုတ်ဖြစ်သည်မြင်တဲ့စိတ်ကမြင်တဲ့စိတ်ပတ္တဝေနာကနာဖြစ်သည် မြင်တုံးမှာမျက်စိအစဉ်မြင်စိတ်ပသဝေနာဆိုတဲ့အကျိုး၅ခုနာယုအစုသည်အာယုံ၄ခုနာယုအစုသည် မြင်တုံးပဲမှာဖြစ်မယ်မြင်တဲ့ခိုက်ပဲမှာဖြစ်တယ်မြင်တဲ့ခိုက်မှာလည်းမျက်စိမှာဖြစ်မျက်စိစဉ်ပြီးပရမကာယမြင်သက်စိတ်ကစိတ်ဓာတ်တွင်မူပါသကဓမ္မကံသာမူကဝေဒနာ ကာယစိတ်ဓာဓမ္မဝေနာစုရအာယုလေးခုနာယုအစုသည် မြင်တုံးပဲမှာဖြစ်တဲ့မြင်တဲ့ခိုက်မှာလဲမျက်စိမှာဖြစ်မြင်တုံးသာဖြစ်တယ်မြင်ပြီးဖြစ်သေးလားမမြင်ရသေးရင်ကဖြစ်နေသလားမြင်တုံးဖြစ်နေသည်မြင်တုံးထင်ရှားဖြစ်နေတာဒီပရမတ်ကောက်မှလားပညာကောက်မှလားမြင်တဲ့ခိုက်မျက်စိမှာဖြစ်နေတာဒီပရမတ်ကောက် ရာဇဂိုင်းနာမှာဖြစ်နေတာကိုပါကောက်မယ်ပရမကာယသူရလည်းနာတိမှုသာတင်မှုသူရလည်းပရမကာယကြာနေတဲ့စိတ်ကလည်းစိတ်ပရမစိတ်တသောမှုတွေ့မှုဆိုတဲ့သင်္ကန်းသင်္ကတိပန်သောဆိုတဲ့ပါဠိယတွေ့မှုသောမှုဆိုတဲ့ဖတ်သစီသိကလည်းဓမ္မပရမကောက် ခံစားမှုဝေဒနာချမ်းသာဆင်းရဲစွာစိတ်ကဖြစ်လာတဲ့ဝေဒနာဆိုတာလည်းပဲဝေဒနာပရမကောက်ကာယဝေနာစိတ်ဓာဓမ္မတရားကိုအပြည့်နာယုတ်တရားနှစ်ပါးသည်ကြာတော့ဘယ်မှာဖြစ်နာတော့ဘယ်မှာဖြစ်မလဲနာတော့နှကောင်းမှာဖြစ်တယ်စားတော့ဘယ်မှာဖြစ်မလဲစီတော့ဘယ်မှာဖြစ်မလဲ ဒီတုံးပဲမှာဖြစ်တယ်သူ့သဘောအလျောက်ဖြစ်မနေဘူးလားအဲဒီမှာငါပါသေးသလားမပါရင်ဆွဲတဲ့မနေပြီဘူးလားငါမဟုတ်ပဲနဲ့ငါပဲလို့ဆွဲထဲနေဤကိလေသာကအဲ့ဒီကိုသွားထင်တယ်အမှန်ပြစ်နေတာကိုအမှန်မမြင်ကြတဲ့အတွက်ကြောင့်ပုဂ္ဂိုလ်သတ္တဝါလို့ထင်မလားပြီဘူးလား မြင်တာလည်းငါပဲကြားတာလည်းငါပဲနားတာလည်းငါပဲစားတာလည်းငါပဲထိတာလည်းငါပဲသိတာလည်းငါပဲသွားတာလည်းငါပဲရက်တာလည်းငါပဲအကုန်လုံးမှငါငါတွေရောက်နေဘူးလားငါမဟုတ်တာကိုငါလို့သွားထင်နေတယ်ရောက်နေတယ်ဆိုတော့မှားမနေဘူးလားလောကသမုဒိသစ္စာအပြင်မှန်သည်ပရမတ္တသစ္စာအပြင်ငါပါသည်လား မြင်တဲ့ခိုင်မှလည်းမျက်စိစင်ကယုတ်ပရမမြင်စိတ်ပါသဝိညာမြင်တဲ့စိတ်ကစိတ်ပရမဝေမှုခံစားမှုကစေစိတ်ပရမစိတ်ပရမစေစိတ်ပရမကနာပရမစိတ်စေစိတ်ကြားရောက်တဲ့အာယုကယုတ်ပရမအာယုကပရမကယုတ်ပရမနှစ်ပါးစုံကနာယုတ်ပရမဒုနာယုတ်ပရမသည် ရုပ်ပရမနာမ်ပရမသည်မြင်တဲ့ခိုင်မှာမျက်စိမှာဖြစ်နေသည်ကြားတဲ့ခိုင်မှာနားမှာဖြစ်နေသည်ထိုင်နေတဲ့အကောင်ကိုသတ္တဝါခေါ်သည်ကြားတဲ့ခိုင်မှာနားဖြစ်နားမှာဖြစ်နေတာသည်နာယုတ်ပရမဖြစ်နေသည်ထိုင်နေတဲ့ကောင်ကသတ္တဝါခေါ်သည်နာတဲ့ခိုင်မှာဖြစ်နေတာသည်နာယုတ်ပရမဖြစ်နေသည်ထိုင်နေတဲ့ကောင်ကိုသတ္တဝါခေါ်သည်ပညာခေါ်သည် နန္တောဖြစ်နေတာကပရမဖြစ်နေသည်ဓာတုဖြစ်နေတာလည်းပရမဖြစ်နေသည်အကောင်ကိုပညာခေါ်သည်သီရေဝဖြစ်နေတာလည်းပရမဖြစ်နေသည်အကောင်ကိုပညာခေါ်သည်တတဝလည်းခေါ်တယ်ပညာလည်းခေါ်တယ်ပုဂ္ဂိုလ်လည်းခေါ်တယ်အတ္တဘောလည်းခေါ်တယ်ဘယ်လိုပဲခေါ်ခေါ်ပညာထဲမှာပါနေသည် အခိုက်တံဖြစ်နေတာပရမခေါ်တိဘယ်ခိုက်တံလဲမြင်တဲ့အခိုက်တံဖြစ်နေတာပရမကြားတဲ့အခိုက်ဖြစ်နေတာပရမနားတဲ့အခိုက်ဖြစ်နေတာပရမစားတဲ့ခိုက်ကြည့်တဲ့ခိုက်သွားတဲ့ခိုက်ရတဲ့ခိုက်တိုင်တဲ့ခိုက်ကိုယ်တဲ့ခိုက်စမ်းတဲ့ခိုက်မှာခိုက်တံအာယုံဒွါရဝိညာဉ်လိုစုံတဲ့ခိုက်ဖြစ်နေတာသည်ပရမဖြစ်နေသည်တဲ့အဲ့ဒီပရမကို ငန်းငါလို့သွားထင်နေကြတာမှားသလားမှန်သလားအဲဒီလိုအထင်မှားတဲ့အတွက်ကြောင့်ဘလူကမှားတယ်ကိုကမှားတာလားစိတ်ကမှားငါထင်တယ်ငါမြင်တယ်ငါသိတယ်လို့အသိမမှားပြီလားအသိမှားတာကိုကမှားတာလားစိတ်ကမှားတာ အတိမာတော့ငါတင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်သတ္တဝါလို့တင်လာတဲ့ပုဂ္ဂိုလ်သတ္တဝါတင်တော့ပုဂ္ဂိုလ်သတ္တဝါလို့ယူတဲ့အယူမှားကိုကယူတာလားစိတ်ကယူအယူမှားတာလဲစိတ်ကပဲဒိဋ္ဌိစိတ်လို့ဘုရားမဟောပြီလားအဝိဇ္ဇာစိတ်လို့ကဘုရားမဟောပြီလားအဲ့ဒီယူမှားတဲ့စိတ်အမြင်မှားတဲ့စိတ်အမြင်မှားတဲ့စိတ်အယူမှားတဲ့စိတ် အဲဒီပုဂ္ဂိုလ်တွေတဲ့ရောက်ပုဂ္ဂိုလ်မှာအချစ်ဖြစ်အဖြစ်မချစ်မုံသည်ချစ်တော်ဘလူကချစ်တယ်ချစ်တာစိတ်ကချစ်တယ်ကိုကချစ်တာလားစိတ်ကချစ်တာစိတ်ကချစ်တယ်မုံတော့ကိုကမုံတာလားစိတ်ကမုံတာမုံတော့လေစိတ်ကပဲကိုကူကတခါတခါမမုံပြီဘူးလားတခါတခါသိချင်းနေဆိုတာမုံလို့လားချစ်လို့လားမဟုတ်ပါဘူး တကယ်မုန်းတာတော့ဟုတ်မယ်မတည်ဘူးငါသိချင်းလေကွယ်ဒီလောကကြီးမှာနေရတာဘာမှဆင်ပြေတာမရှိဘူးငါသိချင်းလေငါသိချင်းလိုက်တာဆိုတာချစ်လို့လားမုန်းလို့လားမုန်းလို့တကယ်သိရင်နဲ့ကျုံလာတော့အမလေးကြောက်ပါရဲ့ကြောက်ပါပြီကြောက်ပါပြီလန့်ပါပြီလို့ဆိုတာ ကြောက်တယ်ဆိုတာကချစ်လို့လားငုံလို့လားဥသေမာကိုကြောက်တာဘလူကကြောက်တယ်မလီဒုက္ခဖြစ်လာပြန်တော့မချမ်းသာဖြစ်လာပြန်တော့သိရမှာကြောက်တာချစ်လို့လားမချစ်လို့လားချစ်လို့ဘလူဘလူကိုချစ်လို့လေဒီကိုကိုဒီကိုကိုဘလူကချစ်နေတယ်ပါရမချစ်ပြီလားမြမပြအောင်လုပ်တာမြမချစ်လို့လားမချစ်လို့လား နတ်ဖြစ်အောင်လုပ်တာနတ်ရှိလို့လားမရှိလို့လူဖြစ်အောင်လူဘဝရအောင်လုပ်တာကလူဘဝကိုချစ်လို့လားမချစ်လို့အသေးဘဝလူကျင်တာကသတိကိုချစ်လို့လားမုန်းလို့လားသူကျွဲပရိသေဧကရေသကြဝရိမန္တတိကိုသွားသွားတောင်းတာချစ်လို့တောင်းလားမုန်းလို့တောင်းလားချစ်လို့တောင်းတယ်အဲ့ဒီတောင်းတာချစ်လို့မုန်းရတောင်းပါလား ပယ်လေးပါးကသုမကိုတောင်းတာပါသလားအပယ်လေးပါးကရှိသလားမဟုတ်သလားအဲ့ဒီကြတော့မုန်းနေအပယ်လေးပါးကိုတော့မုန်းသည်တောင်းတဲ့လူပါသလားတရားမှမပါမပါပဲမဲ့ဒိဋ္ဌိတရားတွေအမြဲတမ်းအယူမှားတဲ့ဒိဋ္ဌိရောက်နေရင်အပယ်လေးပါးရှင်းနေသလိုမပြောနိုင်ဘူးလား အယူမမပြောက်သမျှအပင်လေးပါးကိုရောက်ရအောင်မည်ပြင်းမမှုဒေါသမကင်းသမျှအပင်လေးပါးကိုချစ်မိသူလို့မပြောနိုင်ဘူးလားသူကဒါမုန်းနေပဲမဲ့ဒေါသကအမြဲတမ်းဖြစ်နေရဲ့ဒေါသနဲ့သိရင်ပဲရောက်မယ်ဒေါသနဲ့သိရင်ပဲရောက်မယ်ဒေါသကြီးသူဟာအပယ်ရှိသူလို့မပြောနိုင်ဘူးလားလောဘပြည့်နေသူဟာပိဋကဘဝရှိနေသူလို့မပြောနိုင်ဘူးလား မောဟဖြစ်နေသူသည်တိရစ္ဆာန်ဘဝအတူတည်းဘဝချစ်နေသူတော့မပြောနိုင်ဘူးလားလောဘဒေါသကင်းနေကင်းနေတွေ့ကြောင့်ဝိပဿနာဉာဏ်ဖြစ်နေသူသည်အပယ်လေးပါးจิตတာပါသည်သလားအပယ်လေးပါးမจิตတော့ဘူးအပယ်ရောက်ကြောင်းတရားတွေသူစိတ်မှာကင်းနေသည်လောဘလည်းကင်းနေသည်ဒေါသလည်းကင်းနေသည်ဒိဋ္ဌိလည်းကင်းနေသည်မာနလည်းကင်းနေသည်ဘာကိုမြင်လို့ကင်းနေသလဲ ကာယဆိုတဲ့ယုတ်ပရမတ်ကိုလည်းသူမြင်သည်ဝေနာစိတ်ဓာတ်ဆိုတဲ့နာပရမတ်ကိုလည်းသူမြင်သည်နာယုတ်တရားနှစ်ပါးဆိုတဲ့ဓမ္မဆိုတဲ့ပရမတ်ကိုလည်းသူမြင်သည်မြင်သူအဖြစ်သလားမဟုတ်သလားမြင်သူသည် အပယ်လေးပါးကိုမုံသူယုံနာပရမတ်ကိုထင်မြင်နေသူသည် အပယ်လေးပါးကိုကြောက်သူလို့မပြောဘူးလား မုံသူတို့ကမပြောဘူးလားယုတ်တရားနန္တရားမမြင်သူသည်အဝိဇ္ဇာကင်းသူလားဒိဋ္ဌိကင်းသူလားဒေါသကင်းသူလားလောဘကင်းသူလားမကင်းရင်အပယ်လေးပါးကိုချစ်သူလားမုန်းသူလားချစ်သူကိုအပယ်ရောက်ကြောင်းတရားသူစိတ်မှာကင်းအောင်နေချစ်သူကို သူစိတ်မှမပေးအောင်ပဲနဲ့ကဲကွာပြီးတော့ယုတ်တရားနံတရားကိုမြင်နေသူသည်စိတ်ကိုလည်းမြင်နေသူသည်ငါစိတ်ကိုငါတော့ထင်တဲ့အထင်အဝိဇ္ဇာကွာမနေဘူးလားဒိဋ္ဌိကကင်းမနေဘူးလားလောဘကွာမနေဘူးလားဒေါသကင်းမနေဘူးလားစိတ်ကိုမြင်တော့လောဘဒေါသမောဟကင်းတယ်စိတ်ကြရောက်တဲ့အာယုံရုပ်ကိုမြင်လာပြန်တော့ပုဂ္ဂိုလ်သတ္တဝါထင်သေးသလား ပုဂ္ဂိုလ်တ attva မထင်တဲ့သဘောပရမယုတ်ပရမကိုမြင်နေရင်မြင်တဲ့ညာရောက်နေရဝိဇ္ဇာပြောက်နေသည်ဒိဋ္ဌိလည်းပြောက်နေသည်လောဘလည်းပြောက်နေသည်ဒေါသလည်းပြောက်နေသည်တ attva မှမထင်ပဲမုန်းနိုင်သည်သလားမမုန်းနိုင်ဘူးလောဘဒေါသမောဟပြောက်နေသည်ပြောက်နေသူသည်အပယ်ကိုကြောက်သူလို့မပြောနိုင်ဘူးလား အပေတိုးကြောက်သူနိဗ္ဗာန်ကိုရှင်းမြတ်လို့သူတို့ကမပြောနိုင်ဘူးလားရှင်းမြတ်လို့သူလူလားသူရအောင်အထုတဲ့အတွက်ကြောင့်သင်မြင်နေသူရအောင်အထုတယ်ဆိုတာတတိနဲ့မနေဘဲနဲ့အတိအပေါ်နိုင်ပါမလား အသိတတိနဲ့နေမှာအသိတရားတွေပေါ်လာတဲ့ဒါကြောင့်ဧကယနာမဲ့ဆိုတဲ့တတိပဒံဆိုတဲ့တရားတွေဖြင့်တတိကြီးဟူသောတရားကို လက်ကင်သားပြီးပေါ်လိုက်ပေါ်လိုက်အာယုမမရပြီဘူးလားကိုမဖြစ်တဲ့အာယုတွေကိုမှတ်နေရမယ်ကိုမရမလားကိုမဖြစ်တာမှရမလားကိုမဖြစ်တာကိုမှတ်ရမယ်ဆိုတာသိလို့မှရမလားမသိဘဲနဲ့မှရမလား ကိုမှာဖြစ်တာကိုသိတယ်သိရမှတ်နေတဲ့မြင်ရင်ဘယ်လိုမှတ်ရမလဲကြားရင်ဘယ်လိုမှတ်ရမလဲနားရင်ဘယ်လိုမှတ်ရမလဲနာရင်နာတယ်ကြားရင်ကြားတယ်ကြားတယ်ဆိုတာနှာခေါင်းကကြားသလားနားကကြားနားကကြားတယ်နားမှာကြားတယ်မှတ်တော့ဘယ်မှာမှတ်မလဲနားမှာကြားနားမှာမှတ်ရင်အကောက်ထည့်အောင်မလား ရာရာမနေအကောင်းပြောက်သည်ရာရာသာထင်လာသည်ကြာရာမနေတဲ့စိတ်လည်းမြင်လာသည်စိတ်ကိုမြင်လာတော့ငါမပြောက်ပြီဘူးလားအသာထင်လာတော့အကောင်မပြောက်ပြီဘူးလားကြားတိုင်းကြားတိုင်းနာယုတ်တာမြင်လာရင်ငါသူတော်ယောက်ျားမိန်းမတောတောင်ရင်ဒီအကောင်တ attva တွေ့ဦးမလား မတွေးတော့ဘူးအာယုန်နဲ့မှတ်နေတဲ့စိတ်သာလေနာမဖြစ်နာမဖြစ်နေတဲ့ကြောင့်နာမမှတ်နေတဲ့နာမဖြစ်တဲ့နာမမှတ်နေတဲ့ကြောင့်ရုပ်လက်ထင်လာသည်အသာရုပ်လက်ထင်လာသည်မှတ်နေတဲ့စိတ်လက်ညာမှမြင်လာသည်ညာမှမြင်လာတဲ့အတွက်ကြောင့်အဝိဇ္ဇာသည်နာမကွာနေသည်မကွာပြီဘူးလားနာမနာယုတ်ကိုမြင်တော့အဝိဇ္ဇာနာမကွာဒိဋ္ဌိကနာမမသိဘူးလား လောဘအနာမှာမကင်းပြီဘူးလားဒိဋ္ဌိရဲ့ဒေါသအနာမှာမကင်းပြီဘူးလားနာယုတ်မြင်လို့ကင်းလားမမြင်လို့ကင်းလားနာမဖြစ်နေတဲ့နာယုတ်ကိုကြားတတ်ကြတယ်လို့မှတ်လို့မြင်လာသည်မြင်လို့အဝိဇ္ဇာကွာသည်အတ္တပြောက်သည်ဒိဋ္ဌိကင်းသည်လောဘကင်းသည်ဒေါသကင်းသည်နာမကင်းဖို့မြင်လို့ကင်းဖို့မမြင်ကင်းပါလား မြေမှာကင်းတဲ့မြေအောင်မှတ်လို့မြင်ပြီးမမတ်ရဲ့မမြင်မမြင်ရဲ့မကင်းမြေအောင်မှတ်လို့မြင်ပြီးမြေရင်ကင်းပြီးပါကင်းတယ်ကိလေသာလည်းကင်းပြီးကိလေသာ၏အာယုံမြင့်တဲ့ပုဂ္ဂိုလ်သတ္တဝါလည်းပျောက်ပြီးရာဇုံးမှာမှတ်လို့ပျောက်ရဲ့နန္ဒုံးမှာမှတ်ရင်ကမပျောက်ပြီဘုရားကိလေသာလည်းပျောက်ပြီးကိလေသာ၏အာယုံလည်းပျောက်ပြီး နန္ဒုံမှာလည်းပြောက်ရဲ့သာတို့မှာမတည်ငါမပြောက်ပြီလားနာယုတ်သာမြင်သည်အရသာနဲ့မှတ်နေတဲ့စိတ်သာမြင်သည်ငါမဲ့ပါသည်သလားစက်သာပါသည်လားဘူဇီခယံကြီးကပါသည်လားအရသာသက်သက်မှနေတဲ့စိတ်သက်သက်သာလျက်မှတ်လို့မြင်သည်မြင်လို့အာယုတ္တကြစိတ်တကြညာမှာမြင်လာတဲ့အတွက်ကြောင့်ဝိဇ္ဇာကွာသည် အဝိဇ္ဇာကောတဲ့အတွက်ကြောင့်ပုဂ္ဂိုလ်သတ္တဝါဆိုတဲ့အထင်ပြောက်သွားသည်အထင်ပြောက်တော့အယူပြောက်တတ်မဲ့ပြောက်ပြင်းမပြောက်ပြောက်ပြောက်မသွားပြီဗျာဒါသာဓမ္မလည်းပြောက်သည်မှတ်သူပြောက်သည်ဒီဓမ္မလည်းမှတ်သူမှမပြောက်ပြီဗျာသွားဓမ္မလည်းမှတ်သူမပြောက်ပြီဗျာထိုင်သူအိတ်တုံကွေးတုံမှလည်းပဲမှတ်နေသူစီမှတ်စရာပဲမှတ်နေတာပဲဤငကုသမပြတ်ခြင်းဤသည် အဲဒီလိုပရမတ်ပေါ်မှာဉာဏ်မြင်ရောက်တော့ငါထင်သူထင်လူထင်ဆိုတဲ့အတေကိလေသာတွေပျောက်ပျောက်မသွားပြီလားကိလေသာပျောက်မှသာလေနိဗ္ဗာန်ရောက်မည်ကိလေသာမပျောက်ပဲနိဗ္ဗာန်ရောက်တယ်လို့ဘုရားဟောသလားမဟောဘူးကိလေသာပျောက်အောင်အထုရမည်ကိလေသာသည်ယံသူပဲကိလေသာမရှိလားယံသူလား ရာသူစိတ်မှာမြဲတာဆွဲကပ်နေတဲ့ရာသူအစဉ်လိုက်နေတဲ့ရာသူစိတ်ဖြစ်တဲ့ဖြစ်တဲ့အစဉ်လိုက်နေတဲ့ရာသူလူသွားလျက်အရေးပါသလူစိတ်ဖြစ်တဲ့ဖြစ်တဲ့ကိလေသာပါမနေပါကာကပါမနေပါအဲဒီကြောင့်တရားတွေအမြဲတမ်းလိုက်နေသည်အဲဒီလိုက်နေတာကိုမလိုက်ရအောင် သတိတရားနဲ့ပိတ်ပြီးတော့တခါလဲစီးတားလိုက်ရင်ကိလေသာတွေငြိမ်းငြိမ်းမသွားပြီပါနာယုတ်ပေါ်မှာသာရအမှတ်တွေရောက်ရောက်နေတဲ့ကြောင့်အတိပေါ်လာတော့ကိလေသာတရားလိုက်နိုင်သေးသလားဖြစ်နိုင်သေးသလားဖြစ်ခွင့်မရမရပြင်းမသွားပြီလားသာသတိသာဝရကောတိအပပကအကုသလဓမ္မအနောသဝေယုသေကုဏရိယမျက်စိကို အတာဝုတာပတိတရားဖြင့်မချွမှတ်ပါပဲဝိဟာရတန်နေသောပုဂ္ဂိုလ်အဘိဓါဒေါမနတံလောဘဒေါသတရားတို့သည်အကုသလအကုသိုလ်တိကုံသောအဘိဓါဒေါမနတလောဘဒေါသတရားတို့သည်အနောတဝိယုအစေတစိတ်လိုက်ကိုဤ၌စေကိုဤ ရေမြင်တယ်လို့မမှတ်ရေမမှတ်ပဲနေသောပုဂ္ဂိုလ်မစောင့်ကြောက်သောပုဂ္ဂိုလ်မစောင့်ကြောက်ပဲနေသောပုဂ္ဂိုလ်အစောင့်ကြောက်ကင်းနေသောပုဂ္ဂိုလ်သတိနဲ့မနေဘူးအကုသိုလ်ဆိုတဲ့လောဘဒေါသတရားတွေအမြဲတမ်းနှိုက်သက်မနေဘူးနော်ရုပ်မာသောတရားတွေမျက်စိမှာရောက်နေတယ်စောင့်ကြောက်သူလားမစောင့်ကြောက်ဘူးလား နားမှာလည်းပဲမစောင့်ကြောက်သူမှာအကုသိုလ်တရားရအမြဲတမ်းစိတ်နောက်မှာပါနေတယ်နာနုသာဒုတိတို့မှာလည်းပဲသတိနဲ့မနေသူဟာလည်းကိလေသာတရားရုပ်မှာတော့အကုသိုလ်တရားတွေအစင်လိုက်နေတယ်အစင်တစ်စိတ်လိုက်နေတယ်တဲ့နှိမ့်ဆက်နေတယ်သူတော့မြင်ရင်မြင်တယ်တော့မှတ်နေရင်မြင်တာအစင်မှတ်တာအစင်မှတ်တော့ မျက်စိမှမြင်လို့မျက်စိမှမှတ်ပြီးအပြင်ထွက်မှရမှာလားမမှတ်ရဘူးမြင်တာပဲမှမြင်တယ်မှတ်တော့ပဲမှမှတ်မယ်မျက်စိမှမှတ်မယ်အဲဒီလိုမျက်စိမှမှတ်နေတယ်ပုဂ္ဂိုလ်ထေအောင်မလားနာယာထေအောင်မလားအဘိုးထေမြင်အောင်မလားအာယုန်နဲ့မှနေတဲ့သိစ္စာရဲ့မြင်သွားပြီးမြင်လာရဲ့ဉာဏ်မြင်ရောက်လာရဲ့အဝိဇ္ဇာပြောင်းသွားပြီ အဝိဇ္ဇာပြောင်းရင်လောဘဒေါသလာအောင်မလားရုပ်ပါသောတရားတွေမှတ်နေသူမှာကင်းမသွားပြီဗျာအစင်လိုက်နိုင်သေးသလားမလိုက်တော့ဘူးတဲ့မျက်စိမှာမလိုက်သလိုကြာတုံးမှာလည်းပဲမှတ်နေသူမှာရုပ်မှာသောအကုသိုလ်တရားတို့သည်လောဘဒေါသတရားတို့သည်မဖြစ်နိုင်ဘူးတဲ့ ပါပြူရဲ့မှတ်လို့သိသည်သိလို့နာယုတ်မြည်သည်နာယုတ်မြင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်သတ္တဝါထင်တဲ့အထင်မှပြောက်သည်အတမ်းမဲမှပြောက်သည်ပြစ်မှမှုပြောက်သွားသည်ယူမှမှုလည်းပြောက်သွားသည်သာဓုတိတုမှလည်းပဲဒီလိုမှနေတဲ့ပုဂ္ဂိုလ်မှသာလေယုတ်မှသောအကုသိုလ်တရားတို့သည်အစင်မလိုက်နိုင်ဘူးမနိုင်တဲ့နိုင်ဘူးဒါကြောင့်မြင်မြင်တယ်လို့မှတ်ဖို့မကောင်းပြီလား အဲ့ဒီအမတ်တမတ်တမတ်မှန်နေတာအဖို့မတာမီကအဘိုးတန်တဲ့တရားကိုလည်းမြတ်စွာဘုရားဟောကြားခဲ့သည်တဲ့တတိပဋ္ဌာနာဧကယနာမဲ့ဆိုတာအမတ်တရားအမတ်တရားဖြင့်ရှိမှပွားများနေကိလေသာတရားတွေသစေလိုက်နိုင်သည်လား မလိုက်နိုင်တော့ဘူးကိလေသာလုံးပြီးကိလေသာမဖြစ်နိုင်ဘူးကိလေသာလုံးပြီးကိလေသာလုံးတဲ့ကြောင့်ဟောမှန်သောတရားတွေကိုလည်းသိလာသည်မြင်လာသည်မြင်လာတဲ့တွေ့ကြောင့်ယူမကိုဘဝဆက်တဲ့တန်တရားဆက်တဲ့ကယူမလာတဲ့အယူမတွေပျောက်မသွားဘူးဗျာပျောက်သွားနိုင်တယ်တဲ့ဒါကြောင့်မြင်ရဘယ်လိုမှရမလဲကြားရဘယ်လိုမှရမလဲ နားရမယ်လို့မှတ်ရမယ်မယုံမှတ်ကြည့်တာဝတိလမထေကြီးလည်းပဲဒီတိုင်းပဲမှတ်သွားသည်ဘာယတာလေးဆိုရလည်းဒီမြင်မှုကြမှုနာမှုသာမှုမှရှိမှသွားတဲ့ဆိုရောက်ကိလေသာတရားတွေကုန်ကားပြီးတော့ဒုက္ခမှလွတ်တဲ့နိဗ္ဗာန်ကိုရောက်သွားသည်ထေရာတိတိတေရီအလီလီတို့လည်းပဲ ဤသူပဲကျွမသွားတဲ့အတွက်ကြောင့်ကိလေသာကံဓမ္မလွန်ရောက်တဲ့နိဗ္ဗာန်ကိုရောက်သွားကြသည်တို့လည်းမှတ်သွားရင်မှတ်ကြမယ်ဆိုရင်ဩမန်သောအတိကိုမမြင်နိုင်ဘူးလားဩမန်သောအတိကိုရ၍ဩမန်သောပရမယုံနာကိုမြင်သွားနိုင်တယ်မြင်အောင်မြင်အောင်မှတ်ရမလားမြဲအောင်လုပ်ရမလားမြင်အောင်မှတ်ရမ ဒါကြောင့်ကိုမဖြစ်တာကိုဖြစ်တဲ့တိုင်မှမြင်တဲ့ကံမှလည်းမြင်တယ်မှကြားတဲ့ကံမှလည်းကြားတယ်မှအဲမင်းကိုသရောဘုရားရဲ့အထုပ်ပုံကြီးကိုလိုက်စုကြမြင်မှမြင်တော့မြင်တယ်မှမြင်မှမြင်တော့မြင်တယ်မှဒါသရောဘုရားရဲ့လေကမြင်ရင်ဘယ်လိုမှရမလဲမြင်ပါဒီတဲ့အကောင်ကြားတယ်မဟုတ်ဘူးအတန်ကြားတယ် အတန်ကြားတယ်အတန်ထဲမှာကောင်းပါလာသလားမှန်ပါဘူးအတန်ကြားရင်ကြားတယ်ပဲမှတ်ရမယ်ကြားတယ်မှတ်ရမယ်ကြားရင်ပဲလို့မှတ်ရမယ်ကြားတယ်မှတ်ရမယ်ကြားရင်ကြားတယ်မှတ်နားမှာကြားရင်ဘယ်မှာမှတ်ရမလဲလိုက်စုနာမနာဒုံနာတယ်မှာနာရင်ဘယ်လိုမှတ်ရမလဲ ကာမသာဒုသရမဒီမာတိဒုတိရမဒီမာတိဒုတိရမဒီမာတိဒုတိရမဒီမာတိဒုတိရမဒီလိုမှတ်နေရမယ်။ဓဝရ6ပါးမှာအာယုန်တပါးပါထင်လာရင်ဝိညာဉ်ကသိတယ်။ ဝိညာဉ်သည်ယမတ်နေမမတ်ယကိလေသာတွေလာပြီးမမတ်ယကိလေသာတွေသင်လိုက်လာပြီးနဲ့ကြတော့မှာပဲဒီကိလေသာကြောင့်အပေဒုက္ခကိုရောက်မှာပဲရမှာပဲမတ်ယကိလေသာသင်လိုက်နိုင်ပြီလားဝါရကြောက်ပန်း၌အာယုံကြောက်ပါဒေဝဉ္ဇဉ်ကြောက်ပါသည်ဖသကြောက်ပါဖြင့်ဝေနာကြောက်ပါဖြင့် အဲလိုအကျိုးလေးခုအကျိုးလေးခုနာယုတ်စုအာယုန်လေးခုနာယုတ်အစု အကျိုးငါးခုနာယုတ်အစုပဋိစ္စသဘောပမှာအကျိုးတရားငါးပါးဉာဏ်တုံကြာတုံနာတုံစာတုံတိတုံမှာဖြစ်နေတာအကျိုးငါးပါးနာယုတ်တရားခန္ဓာငါးပါးနာယုတ်တရားမြင်တုံကြာတုံနာတုံစာတုံခိုက်တာဖြစ်နေတာလေခန္ဓာဖြစ်နေသည်အကျိုးငါးခုဖြစ်နေသည်

ရစ်တိုင်းပြစ်တိုင်းမှနေတယ်ဆိုတာမြင်ရင်မြင်တယ်လို့မှတ်တာပဲအကျိုးမှတ်တာပဲအကျိုးမှတ်တယ်ဆိုတော့အကြောင်းမဖြစ်အောင်မှတ်တယ်လို့မပြောနိုင်ဘူးအကျိုးမှတ်တာဒီအကြောင်းကိုသံနေတာပဲကိလေသာအစင်မလိုက်အောင်ယုံမှာသောအကုသိုလ်လောဘဒေါသတို့သည်အစင်မလိုက်နိုင်အောင်မဖြစ်နိုင်အောင်တတိနဲ့စောင့်ကြည့် ရေရင်မျက်စိမှစောင့်သည်မြင်နှလုံးမှဒါသည်မျက်စိမှစောင့်သည်ကြားရင်ကြားနှလုံးမှဒါသည်ငါကစောင့်နေသည်စောင့်နေတာကိလေသာလုံအောင်စောင့်တယ်ကိလေသာမလာနိုင်အောင်စောင့်တယ်နာယုတ်မြင်အောင်စောင့်တယ်ပရမမြင်အောင်စောင့်သည်ပညာပြောင်းအောင်စောင့်သည်နာယနာနှလုံးမှဒါလည်းစောင့်တာပဲတတိနဲ့မှတ်နေတာ သာရသာရတိရတိတဲ့သိရသိတယ်သွားရင်သွားရရရရတဲ့ထိုင်တိုင်းနဲ့ကိုမတ်တာလားကိုမပြစ်တာမတ်တာလားကိုမပြစ်တာမတ်တော့ကိုမပြစ်တာပဲမမြင်မိဘူးလားကိုကောင်းမြင်အောင်မလားကိုကောင်းမမြင်ဘူးကိုမပြစ်တာမရင်ကိုမပြစ်တာဘူးပဲမြင်မယ်ပြစ်တာမပြစ်တာမြင်မယ်ရုပ်ပြစ်တာမရင်ရုပ်ပြစ်တာလည်းမြင်မယ်နာပြစ်တာကမမြင်နိုင်ဘူးလား အာရုပဓမ္မသယမိဝပါကတာဝန္တိယုတ်ကိုမိ၍ပြည့်သောနန္တရားပညာမှာအလိုလိုမြင်လာမယုတ်ကိုမနေရနာကပါမလို့လားယုတ်မြင်ရင်နာလည်းမြင်မှာပဲနာမြင်ရင်ယုတ်လည်းမြင်နာလည်းမြင်ယုတ်ပြည့်သောယုတ်မှယုတ်တာကိုမြင်လာရင်နာလည်းအလိုလိုညာမှာမြင်လာသည်จิตตาမြင်ဒီจิตตาမြင်တဲ့ညာကိုနာမရူပပရိစ္ဆေဒညာလို့မပြောနိုင်ဘူးလား နာမရူပပရိစ္ဆေဒဉာဏ်ဆိုတာအပြစ်နာယုတ်ကိုမြင်တဲ့ဉာဏ်တဲ့အပြစ်နာယုတ်ကိုသာမြင်ပြီးပြစ်တာမမြင်သေးဘူးဒီဉာဏ်ဒီအပြစ်ကိုမြင်တဲ့ဉာဏ်ခေါ်သည်ရှိရင်ပြည့်မြတ်တတ်သောဓမ္မတာပဲဖြစ်တော်လည်းပဲဒီညာဤအာသည်အဖြစ်ကိုသာမြင်နိုင်တဲ့ညာခေါ်သည် အပြည့်မမြင်နိုင်ဘူးဖြစ်ရင်မပြည့်ဘူးလားဆိုရင်ပြည့်တာပဲဒါပါမဲ့ အလုံးစကားကြတော့အဖြစ်ကိုယ်သာမှတ်ရင်အဖြစ်ကိုယ်သာမြင်သည်အဖြစ်မြင်ရင်နမရမပရိစ္ဆေရညာလို့ကျမ်းဂန်များမှဟောထားခဲ့ပြီလားဖြစ်တာမြင်တာနာမရူပပရိစ္ဆေရညာဖြစ်ကြောင်းကိုသိသိတဲ့ဉာဏ်ကိုပစ္စယပရိက္ခညာဖြစ်ကြောင်းနဲ့ပြက်ကြောင်းမပါဘူးမမြဲစေရတာသုံးသတ်တဲ့ဉာဏ်ဒီသမသနာဉာဏ်ကိုဒီပြစ်တာပြစ်တာကိုမြင်တဲ့ဉာဏ်ရောက်မှသာလေ ဉာဏ်ဉာဏ်ရောက်မှသာရဖြစ်ဖြစ်ကိုမြင်သည်သူဉာဏ်ရောက်မှသူအာယုသူထိုင်ထင်ဖြစ်ဖြစ်မလာပြီဘူးလားပညာမရောက်မနဲ့ကိုကဖြစ်ဖြစ်ဖြစ်ဖြစ်လို့စိတ်ကူးနဲ့လုပ်လို့ရပါမလားဉာဏ်ရောက်မှဖြစ်ဖြစ်မြင်သည်ဉာဏ်ရောက်မှအပြစ်မမြင်ပဲအပြစ်ကြီးမြင်တဲ့ဉာဏ်ရောက်မှအပြစ်မြင်သည်အပြစ်ပေါ်မှာဘေးတင်တဲ့ဉာဏ်ရောက်မှဘေးတင်သည် အပြစ်ပေါ်မှာအပြစ်မြင်တဲ့ဉာဏ်ရောက်မှအပြစ်မြင်သည်သူဉာဏ်မရောက်ပဲအပြစ်မြင်တယ်လို့ပြောလို့ရပါမလားအပြစ်ပေါ်မှာညီငွေတဲ့ဉာဏ်ရောက်လာမှညီငွေနိုင်သည်အပြစ်ပေါ်မှာအပြစ်ပေါ်မှာလွတ်လွတ်တဲ့ဉာဏ်ဖြစ်ပေါ်လာမှလွတ်လွတ်တဲ့ဉာဏ်ရောက်တယ်လို့ဆုံးဖြတ်နိုင်သည် အပြစ်ပေါ်မှာလောအောင်ဆင်ခြင်တဲ့ညာဖြစ်ပေါ်လာမှသာရဲ့ဒီညာကိုပฏิသင်္ကညာလွတ်လူတဲ့ညာကိုစီအပြစ်ကိုလွတ်လူအောင်လွတ်လူခြင်းတဲ့ညာချင်းအတုနေတော်လည်းပဲမလွတ်မလွတ်တဲ့အတွက်ကြောင့်အပြစ်တရားတွေဒုက္ခတရားတွေမမြဲဆုံးမရတဲ့တရားတွေကိုအလိုက်ပင်မဖြစ်မမှုကြည်နေရတာကသင်္ကာရုပ္ပကညာကိုတိလိလူချူပြီးတော့ကြည်နေတဲ့ညာကို အပြက်တင်များသလောက်အမြင်ဒီထူးထူးပြီးတော့ပူပြီးမြင်လာတာကိုအနုလောမညာကောသည်အပြက်ကိုလွှတ်၍မပြက်တဲ့နိဗ္ဗာန်ကိုအာယုပြုတဲ့ညာရောက်မှသာလေကောတရဘူညာကောသည်နိဗ္ဗာန်အာယုပြုတဲ့ညာကောသည်အဲဒီမှာနိဗ္ဗာန်အာယုပြုနိုင်တယ်အဲဒီညာကျုပ်သွားပြီးတဲ့နောက်မညာပေါ်လာသည်မညာလည်းပေါ်ရောစိတ်စင်မှာ ဘဝစစ်စစ်သံတရားစစ်စစ်ကလုပ်ခဲ့တဲ့အကုသိုလ်ကြီးကိလေသာတရားတွေအပေကြစေတတ်တဲ့အကုသိုလ်ကံဟောင်းတို့သည်မဉ္ဇဉ်လည်းဖြစ်ပါရောမဖြစ်ရဘဲနဲ့အပေအကျိုးမပေးနိုင်ပဲအလိုလိုကျုံငိမ့်သွားရသည်မဖြစ်ပဲကျုံငိမ့်သွားရတဲ့အတွက်ကြောင့်အနုပါဒာနိရောဓမဲ့ဖြင့်ကိလေသာတရားခန္ဓာတရားတို့သည် မပြည့်ပဲကျုံငြိမ်သွားသည်မဲ့အစွတ်တတ်ပြီးတော့ကျုံငြိမ်သွားတော့နိဗ္ဗာန်မတွေ့ပြီမလားနိဗ္ဗာန်လည်းတွေ့သည်မဲ့ညာလည်းရသည်မဲ့ညာရပါနိဗ္ဗာန်တွေ့တယ်မဲ့ညာမရပါနဲ့နိဗ္ဗာန်တွေ့ပါမလားနိဗ္ဗာန်အာယုံပြုဆိုတော့ဘာညာမှမရပါနဲ့စိတ်ကူးပဲမပြောနိုင်ဘူးလားစိတ်ကူးလည်းကောင်းတဲ့လောက်ကောင်းတယ်ဒါပေမဲ့တကယ်မြင်ပြီလားမင်းရဲ့ စိတ်ကူးဆိုတာစိတ်ကူးပဲတဲ့ကိလေသာကိုမပယ်နိုင်တဲ့စိတ်ကူးနာယုတ်ကိုမမြင်နိုင်တဲ့စိတ်ကူးအကြောင်းကိုသိသိတဲ့ညာမဖြစ်နိုင်တဲ့စိတ်ကူးကိလေသာမကင်းတဲ့စိတ်ကူးတဲ့ယခုတော့ယုတ်နာကိုလည်းမြင်တဲ့နာယုတ်ရဲ့အကြောင်းနာယုတ်ရဲ့မမြင်စံရဲ့ဖြစ်တာပြက်တာတွေကိုညာစစ်စစ်မြင်မြင်မြင်မြင်သွားတော့ကိလေသာတရားတွေ ဖြစ်ခွင့်မရဖြစ်ခွင့်မရမဖြစ်နိုင်မဖြစ်နိုင်ပဲနဲ့ကိလေသာတရားတွေပယ်သပယ်သသွားတော့နောက်ဆုံးကိလေသာလည်းချုပ်မဖြစ်ပဲချုပ်ကိလေသာရောက်ပြရမယ်ခန္ဓာလည်းမဖြစ်ပဲချုပ်ငြိမ်သွားတော့နိဗ္ဗာန်လည်းမညာလည်းဖြစ်နိဗ္ဗာန်လည်းတွေ့သစ္စာလေးချက်တစ်ပြိုင်နက်ဖြစ်မသွားပြီဗျာ ပြေးသွားတာတတိတိဟူသောဧကယနာမဲ့ကိုလက်ကြိုက်သားပြီးကျင့်လို့လားမကျင့်လို့လားရုပ်ပရမနာပရမပေါ်မှာဖြစ်တိုင်းဖြစ်တိုင်းရှုမှရှုမှပွားများအထုတ်တော်တဲ့ကြောင့်ယုတ်တရားတင်ပြပေါ်မှာမြင်နိုင်တဲ့ညာတိအစဉ်စဉ်တည်မြင်သွားသောဣလိသာကန္တမလွတ်မြောက်တဲ့နိဗ္ဗာန်ကိုရောက်သွားသည်ရောက်တယ်ဆိုတာမေ့တာပါသည်လား မိရာမပါတော်ဟုရောက်သွားသည်တဏ္ဍာဖြင့်ရောက်သွားသည်ချွတ်မှသူရောက်သွားသည်ရောက်သွားတော့ကိလေသာတရားတွေကံတရားတွေဘုံမှန်သောအသိဉာဏ်တွေကိုရကြမှသာလေအပေရောက်ကြောင်းကိလေသာတရားတွေကင်းသည်အပေရောက်ကြောင်းကိလေသာတရားကင်းလာသည်အသိဉာဏ်ဝိပဿနာဉာဏ်ရလို့လားမရလို့လားမဉဏ်ကြရင်တော့လောဘမကင်းပြီဘူးလား ကင်းနေတဲ့ကင်းအောင်ကျင့်ရမယ်တရားဘလူတရားလဲကိုတရားဩကိုကျင့်ရမယ်တရားလားသူများကျင့်ရမယ်တရားလားကိုကျင့်ရမယ်တရားသူများရသွားတာညှော်နေလို့ကိုရပါမလားမရပါဘူးသူများကြွတာဝေနာဒီကိုနားထောင်နေလို့ကိုရသလားမရပါဘူး ကိုမရဘူးတဲ့သူများကြွတန်းဝင်လာတွေကိုမျောမနေနဲ့တရေကြမနေနဲ့ကိုမရဘူးကိုလောက်ရဲကိုကြည့်ရဲကိုမြင်မဲကိုမြင်ရဲကိုသိမဲကိုသိရဲနိဗ္ဗာန်ရောက်ရဘလူရောက်မဲကိုရောက်မဲအပေတကားပိတ်ရဘလူပိတ်မဲကိုပိတ်မဲကိုမပိတ်မဲအဲဒီလိုပိတ်အောင်ကျင့်ရမယ်တာဝန်ဘလူတာဝန် ကိုတာဝန်ကိုတာဝန်ဆိုတာမှန်မှန်ကျင့်ရမှာလားလဲအောင်ကိုအောင်ကျင့်ရမှာမှန်မှန်လေးจิตတာကိုဖြစ်တဲ့တိုင်းမှန်မှန်လေးကျူမရမယ်တဲ့ခိုင်းတရားချမယ်တရားချပြီးတော့15မိနစ်တရားမှတ်ရမယ်တဲ့အဲ့ဒါလည်းမှတ်ထားဟုတ်ဖြစ်ခြင်းတလူဖြစ်ခိုက်ဖြစ်ခြင်းတလူဖြစ်ခိုက် ဘာပဲဖြစ်ဖြစ်ဒီကိုယ်မှနာကဖြစ်ဖြစ်မျက်စိကဖြစ်ဖြစ်နှာခေါင်းကဖြစ်ဖြစ်ကိုယ်က